အခန်းကြီး6အငယ်1မှ6လူတို့တွင်အတွေ့များ၍နေအောက်၌ငါမြင်ရသော အမှုဆိုးမှုက အလွန်ဆန္ဒရှိသည်မြပြေလောက်အောင် စီးစဉ်ဥစ္စာဂုံတရေကိုဖျားသခင်ပေးတော်လဲခံစားရသောအခွင့်ကို ပေးတော်မမူသောကြောင့်ကိုယ်တိုင်မခံစားရမဆိုင်သော သူတစ်ပါးဝင်၍ခံစားရသောအမှုသည် အနတ္တအမှုသို့သောအမှုဖြစ်၏လူသည် နှစ်ပေါင်းများစွာအသက်ရှည် သားတရားပင်ရှိ냐တော်လေအလိုဆန္ဒမပြည့်စုံဘဲတင်းကြိုခြင်းကိုမခံရဘဲတည်သွားလျင်ထိုသူထက်ပြက်သောကိုဝန်သည်တာ၍မြတ်၏အကြောင်းမူကားပြက်သောကိုဝန်သည်အချီးနှီးပေါ်လာ၏မှောင်မိုက်ထဲမှထွက်သွား၏သူအမိကားမှောင်မိုက်နှင့်ဖုံးလွှမ်းလျက်ရှိလိမ့်မည်နေကိုလည်းမမြင်ရအဘယ်အရာကိုမျှမသိရသို့တော်လည်းအရင်ဆိုသောသူထက်သာ၍ချမ်းသာရ၏အကယ်၍ အရင်ဆိုသောသူသည်အနှစ်နှစ်ထောင်အသက်ရှင်သော်လည်းအကျိုးကျေးဇူးမရှိ။အလုံးစုံတို့သည်တခုတည်းသော အရပ်သို့သွားရကြသည်မဟုတ်လော။လူကြိုးစားအားထုတ်သမျှတို့၌ဝမ်းဘို့သာကြိုးစားအားထုတ်သော်လည်းစားချင်သော စိတ်မပြေနိုင် ပညာရှိသောသူသည် မိုက်သောသူထက်အဘယ်ကျေးဇူးရှိသနည်းအသက်ရှင်သောသူများရှေ့မှကြင်ကြံပြုမှုတတ်သောဆင်းရဲသား၏အကျိုးကျေးဇူးကားအဘယ်သို့နည်းကိုယ်တိုင်တွေ့မြင်ခြင်းအကျိုးသည် လောဘပြန်ပွားခြင်းအကျိုးထက်သာ၍ကြီး၏ထိုအမှုရာသည် အနတ္တအမှု လေကိုကျက်ဆန်းသော အမှုဖြစ်၏ရှိသမျှသော အချင်းအရာများကို မှတ်သားနှင့်ပြီ လူ၏အချင်းရာတက်တက်ဖြစ်သည်ကိုသိရ၏လူသည်မိမိထက်တကိုးချီသောသူနှင့်မပြိုင်နိုင်ရာအနတ္တတိုးပွားเสียအကြောင်းများပြားသည်ဖြစ်၍လူသည်အဘယ်ကျေးဇူးရှိသည်။အရေးကဲ့သို့လွန်တက်သော အနတ္တအသက်ကာလပတ်လုံး လူ၌ကျေးဇူးပြတတ်သောအရာကိုအဘယ်သူသိနိုင်သနည်းနေအောက်၌လူနောက်မှဖြစ်လက်တန်သော အမှုရာတို့ကိုလည်းအဘယ်သူပြောနိုင်သနည်း